ရှမတဲခရမင်ခန်းကြီး15အငယ်1မှ9ထိုအခါယေရုရှလင်မြို့သားပါရိရှဲတို့နှင့်ကျမ်းပြူဆရာတို့သည်ချင်းကပ်ပြီးလင်ရှေးလူဟောင်းတို့မှဆက်ခံသောဤဥပရိသကို ကိုရောဤတပည့်တို့သည်အဘဲကြောင့်လွန်ကျူးကြပါသည်သူတို့သည်လက်မဆေးဘဲအစာစားကြပါသည်တကားဟုလျှောက်ကြလင်ကိုရောက သင်တို့သည် အဆက်ဆက်ခံသောဤဥပရိသကိုအမိပြု၍ ဘုရားသခင်၏ပညတ်တော်ကိုအဘဲကြောင့်လွန်ကျူးကြသနည်း။ဘုရားသခင်၏ပညတ်တော်ကား၊မိဘကိုရိုသေစွာပြုလော့။အကြင်သူသည်မိဘကိုနှုတ်ဖြင့်ပြစ်မှား၏။ထိုသူသည်အသေသတ်ခြင်းကိုခံစေဟုလာသတည်း။သင်တို့မူကား၊အကြင်သူသည် ကိုယ်မိဘကိုသင်တို့အသုံးရနိုင်သမျှသောငါ၏ဥစ္စာသည် အလှူဝတ္ထုဖြစ်စေဟုဆို၏။ထိုသူသည်ကိုယ်မိဘကိုပင်ရိုသေစွာမပြုရဟုဆိုကြ၏ ထိုသို့တင်တို့သည်အဆက်ဆက်ခံသောနည်းဥပရိသအားဖြင့်ဘုရားသခင်၏ပညတ်တော်ကိုပယ်ကြ၏။ရှုတ်ဝက်သောသူတို့ဟေရှာယသည်တင်တို့ကိုရီမှတ်လျက်ဤလူမျိုးသည်နှုတ်နှင့်ငါထံသို့ချဉ်ကပ်၍နှုတ်ခမ်းနှင့်ငါကိုယူသေးကြ၏။စိတ်နှလုံးမူကားငါနှင့်ဝေးလှ၏။လူတို့စီရင်သောပညတ်တို့ကိုတွင်တင်၍ဤဥပရိသပေးလျက်ပင်ငါကိုအချီးနီးကိုးကွယ်ကြ၏ဟု နောက်ဖြစ်လက်တန့်သောအရာကိုလျှောက်ပတ်စွာဟောခဲ့ပြီဟု ပြန်၍မိန်တော်မူ၏အငယ်30မှ20ထိုအခါလူစုဝေးကို အထံတော်သို့ခေါ်၍တင်တို့နားထောင်နားလေကြလော့ကတွင်သို့ဝင်သော အရာသည် လူကိုညစ်ညူးစေသည်မဟုတ်ကတွင်မှထွက်သောအရာသည်ညစ်ညူးစေသော အရာဖြစ်သည်ဟု မိန်တော်မူ၏တပည့်တော်တို့သည်ချင်းကပ်၍ ယခုမိန်တော်မူသောစကားကိုပါရိရှဲတို့သည်ကြားသောအခါစေတနာစိတ်ပြက်ကြသည်ကိုသိတော်မူသလောဟုလျှောက်ကြ၏ကိုတော်ကလည်းကောင်းကင်ဘုံ၌ရှိတော်မူသောငါ၏ခမည်းတော်စိုက်တော်မူသောအပင်ရှိသမျှတို့ကိုနှုတ်ရလိမ့်မည်ထိုသူတို့ကို ရှိပါလေစေ သူတို့သည် လူကန်းတို့အားလမ်းပြသော လူကန်းဖြစ်ကြ၏လူကန်းချင်းတူးကိုတူးလမ်းပြလျင်နှစ်ဦးတို့သည်တွင်တဲသို့ ကြကြလိမ့်မည်ဟုမိန်တော်မူ၏။ပေတရုကလည်း၊ထိုဥပမာကို အကျွန်ုပ်တို့အားဖွင့်ပြတော်မူပါဟုလျှောက်လျှင်၊ယေရှုက၊သင်တို့သည်ယခုတိုင်အောင်ပညာမဲ့လျက်နေသေးသလော။ခံတွင်းသို့ဝင် သမျှသည်ဝမ်းထဲသို့ဆင်း၍ရေအိမ်တွင်စွန့်ပစ်သည်ကို နားမလည်ကြသေးသလော။ခံတွင်းမှထွက်သော အရာမူကား၊နှလုံးထဲကထွက်လာ၍လူကိုညစ်ညူးစေသောအရာဖြစ်၏ မကောင်းသောကြံစီခြင်းလူအသက်ကိုတတ်ခြင်းသူမယားကိုပြမှားခြင်းမိမလွတ်နှင့်မှားယွင်းခြင်းသူဥစ္စာကိုခိုးခြင်းမမှန်သောတက်တွေကိုခံခြင်းသူတရေကိုဖျက်ခြင်းအရာတို့သည်နှလုံးထဲကထွက်လာ၍လူကိုညှဉ်းညူးစေသော အရာဖြစ်ကြ၏လက်မဆေးပဲလျက်အစာကိုစားခြင်းမူကားလူကိုညှဉ်းညူးစေသည်မဟုတ်ဟုမိန့်တော်မူ၏အငယ်27မှ28 ယေရှုသည်ထိုအရပ်မှထွက်၍တုရုမြို့နှင့်ဇိဒုန်မြို့၏ကျေးလက်သို့ကြွတော်မူလျှင်၊ခါနာန်အမျိုးဖြစ်သော မိန်းမတယောက်သည် ထိုနယ်စပ်မှထွက်လာ၍၊ဒါဝိဒ်၏သားတော်ရှင်၊ကျွန်မကိုသနားတော်မူပါ။ကျွန်မ၏သမီးသည်နတ်ဆိုးနှိပ်စက်ခြင်းကို ပြင်းစွာခံရပါသည်ဟုဟစ်ကြော်သော်လည်း၊စကားတခွန်းမျှပြန်တော်မမူ။တပည့်တော်တို့သည်ချဉ်းကပ်၍ထိုမိန်းမပြန်သွားရသောအခွင့်ကို ပေးတော်မူပါ ငါတို့နောက်သို့လိုက်၍ဟစ်ကြော်လျက်နေပါသည်ဟုတောင်းလျှောက်ကြ၏ကိုရောကလည်းဣဒရေလအမျိုးအဝင်ပျောက်လွင်သောတိုးများမှတပါ အခြားသောအမျိုးရှိရာသို့ငါကိုမစေမလွတ်ဟု မိန်တော်မူ၏ထိုမိမသည် ချင်းကပ်၍ပြတ်ဝတ်လျက်ကျမကိုကယ်မတော်မူပါသခင်ဟုလျှောက်ပြန်လျင်ကိုရောကသား၏အစာကိုယူ၍ခွေးအားမပေးမချအပ်ဟု ပြန်ပြောတော်မူ၏ မိမကလည်းမှန်ပါ၏သခင် ခွေးမြည်ဒီကမိမိသခင်၏စပွဲမှ ကြသောစနုပ်စပေါက်ကို စားမြဲထုံးစံရှိပါ၏ဟုလျှောက်ပြန်လျင်အိုမိမတင်သည်ယုံကြည်အားကြီးလှပြီတင်အလိုရှိသည့်အတိုင်းတင်၌ဖြစ်စေဟု မိန်တော်မူ၏ထိုအချိန်မှစ၍ထိုမိမ၏သမီးသည်ကျမ်းမာပဂတိဖြစ်လေ၏အငယ်29မှ31 ယေရှုသည်ထိုအရပ်မှကြွ၍ဂါလိလဲအိုင်နားသို့ရောက်တော်မူလျှင်၊တောင်ပေါ်သို့တက်၍ထိုင်တော်မူ၏။များစွာသော လူအပေါင်းတို့သည်ခြေမစွမ်း၊မျက်စိကန်း၊စကားအ၊အင်္ဂါချို့တဲ့သောသူမှစ၍အခြားသောအနာရောဂါစွဲသောသူများကိုဆောင်ခဲ့လျက်၊အထံတော်သို့ရောက်လာ၍ခြေတော်ရင်း၌ချထားကြ၏။အနာရောဂါများကိုငြိမ်းစေတော်မူသဖြင့် အသောသူသည်စကားပြောသည်ကို၎င်း၊ချို့တဲ့သောသူသည်ပကတိဖြစ်သည်ကို၎င်း၊ခြေမစွမ်းသောသူသည်လှမ်းသွားသည်ကို၎င်း၊မျက်စိကန်းသောသူသည်မြင်ရသည်ကို၎င်း၊လူအစုအဝေးတို့သည်မြင်လျှင်အံ့ဩခြင်းသို့ရောက်၍၊ဣသရေလအမျိုး၏ဘုရားသခင်ဂုဏ်တော်ကိုချီးမွမ်းကြ၏။ထိုအခါယေရှုသည်တပည့်တော်တို့ကိုခေါ်၍၊ဤလူများကိုငါသနား၏ သုံးရက်ပတ်လုံးငါနှင့်အတူရှိကြပြီစားเสียအလင်းမရှိလန်ခီ၌မောမီကိုစိုးရင်သောကြောင့်အစာမစားမီ သူတို့ကိုလွှတ်ခြင်းငါငါအလိုမရှိဟု မိန့်တော်မူလျင်တပည့်တော်တို့ကဤမြတ်လောက်များသောလူစုတို့သည်ဝါစွာစားလောက်သော အစာကိုဤတော်ရ၌အကျွန်ုပ်တို့သည်အဘယ်သို့ရနိုင်ပါမည်နည်းဟုလျှောက်ကြသောယေရှုကလည်းသင်တို့တွင် မုံဘယ်နှလုံးရှိသနည်းဟု မေးတော်မူလျင် မုံခုနှလုံးနှင့် အနှဲငယ်မျှသောငါးကောင်ကလေးရှိပါသည်ဟု ပြန်လျှောက်ကြ၏ထိုအခါလူအစုအဝေးတို့ကို မြေပေါ်မှလျောင်းကြစေဟု အမိန်တော်ရှိ၏မုံခုနှလုံးနှင့်ငါးတို့ကိုလည်းယူ၍ကျေးဇူးတော်ကိုချီးမွမ်းပြီးမှမုံနှင့်ငါးကိုဖဲ့၍တပည့်တော်တို့အားပေးတော်မူ၏တပည့်တော်တို့လည်းလူအပေါင်းတို့အားပေးကြ၏ လူအပေါင်းတို့သည် စား၍ဝကြပြီးမှကျွင်းရသောအကျိုးပဲ့ကိုကောက်သိမ်း၍ခုနှစ်တောင်းအပြည့်ရကြ၏စားသောသူအရေအတွက်ကမိမနှင့် သူငယ်ကိုမဆိုဘဲယောက်ျား၄တောင်ရှိသည်ထိုလူများတို့ကိုလွတ်တော်မူပြီးမှလှေစီး၍မာဂရလကြီးလက်သို့ရောက်တော်မူ၏